အဲ့ဒီလူရဲ့နောက်ကျတဲ့စိတ်မှာတဲ့မိမိရဲ့အကျိုးစီးပွားလည်းပဲမသိဘူးသူတစ်ပါးရဲ့အကျိုးစီးပွားလည်းမသိဘူးတဲ့မဟုတ်ဘယ်လိုလုပ်လို့ကျင်သူတစ်ပါးအကျိုးဖြစ်လိမ့်မယ်ဘယ်လိုလုပ်လို့ကျင်သူတစ်ပါးအကျိုးမဲ့ဖြစ်သွားလိမ့်မယ်ဘယ်လိုလုပ်လို့ကျင်သူရောကိုရောအူလုံးအကျိုးဖြစ်လိမ့်မယ်ဘယ်လိုလုပ်ရင်မဖြစ်ဘူးလို့အဲ့လိုခေါ်လိုက်ချက်ချက်ပြီးသိနိုင်တယ်တဲ့ဘာကြောင့်လဲဆိုတော့သူစိတ်လေးဟာကြည်လင်းနေလို့တဲ့ကြည်လင်းနေတဲ့စိတ်နဲ့အတူဖြစ်တဲ့အတုညာဟာထက်တယ်ထက်တဲ့အတွက်တော့ခေါ်ဝဲချက်ချက်မြင်လို့ရခေါ်ဝဲချက်ချက်သိလို့ရတယ် ဘာနဲ့တူလဲဆိုတော့ကြည်လင်းနေတဲ့ရေကန်နဲ့တူတယ်တဲ့ကြည်လင်းနေတဲ့ရေကန်ကိုကြည့်လိုက်နေဆိုလို့ရှိရင်အောက်ကငါးလိုက်တွေကိုမြင်ရတယ်လို့ပဲတဲ့တေထာတိဘိက္ခေဥဒကရဟတောသိသောပတနောဝိပဒနောအနာဝီလောသတ္တဒီရေသတ္ထုမပုရိတောပတ္တံတောနိသမကရန္တံတိပတ္တိသက္ခရတခလိတံတိပတ္တိအစိုက်ပြန်တရားရှင်ကဥပမာပြ ဒီလည်းနဲ့ရေကန်ရဲ့ကံကရကံကနေပြီးတော့တဲ့မျက်စိအကြည့်ရှိတဲ့ပုဂ္ဂိုလ်မျက်စိကောင်းနေတဲ့ပုဂ္ဂိုလ်ဟာဒီကံနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ငါးတွေလိတ်တွေမကန်းတွေလည်းမြင်နိုင်တယ်ခရီးရောက်သွားတွေလည်းမြင်နိုင်တယ်ဒေသလည်းလည်းမြင်နိုင်တယ်တဲ့အဲဒီလိုဘာသာကြောင့်လဲဆိုတော့ဒီကံဟာမနောက်ကြည့်လို့ကြီးလင်းနေလို့တဲ့ထို့သူပဲစိတ်စဉ်ကြီးလင်းနေတဲ့ပုဂ္ဂိုလ်များလည်းပဲခြေစဉ်နဲ့မလို့ကြီးလင်းနေတဲ့ပုဂ္ဂိုလ်များလည်းပဲမိမိအကျိုးတစ်ပါးအကျိုးဆိုင်တဲ့ဒီအကျိုးတွေကို နားလဲတယ်တဲ့ဘာကြောင့်လဲဆိုစိတ်ကကြည်လင်းနေလို့တဲ့ဘုရားရှင်ကအဲ့မှာနှစ်ခုပြင်ပြီးတော့ဟောကြားကြတယ်နောက်ကျတဲ့အမြင်နဲ့ဝင်လို့နောက်ကျတဲ့စိတ်နဲ့အမြင်နဲ့ဝင်တဲ့ဖြူစင်းနေလို့မလို့ကြည်လင်းတဲ့စိတ်ဒီနှမျိုးရဲ့အကျိုးရပွားချဖို့ဘုရားရှင်အဲ့ဒီမှာသင်ဟောသွားတယ်အဲ့ဒါမှဒီမှာတော့ဆောင်းပုတ်ထဲမှာလေအရန်ဆောင်းပုတ်ညာဆိုဇာရရဲ့ရှင်းမျက်နှာမှာစိတ်အေးကြည်လင်အကျိုးမြင်ဆိုပြီးတော့ အဲ့ဒီသုတ်ဒေသနာတော်ကိုလင်္ကာဆောင်ဘုတ်အကျဉ်းချုပ်ပြီးတော့စီးထားတယ်။အင်းမြတ်ကြီးလင်းကံရင်းဤအောက်တွင်ရှိညငါးလိပ်ဖားနှင့်ရောက်သွားခယူအစုစုကိုကြည့်ကျူးလိုက်လင်ထင်းထင်းမြင်လို့ဒီလင်စိတ်ကျူထိုဤသူကကိုသူအကျိုးမဥကျိုးနှင့်မကျိုးဖို့သည်မကျိုးဖို့သည်နိဗ္ဗာန်ဖြစ်သည်။ပါတယ်တော့။ နောက်ရှိစိတ်ဝယ်ခြင်းသောကြောင့်အနာဥလတ္တသိက္ခူစိတ်တတ်တာတဲ့သိက္ခူယဟန်တို့စိတ်တတ်တာစိတ်အနာဥလတ္တနောက်ပြုခြင်းခြင်းသောကြောင့်ဖြစ်သည်တဲ့ထောက်လိုက်ဆိုပါနော်ဒီမြတ်ကြီးလင်တန်ရည်ရင်ဤအောက်တွင်ရှိညာငါလိဖာနဲ့ ရောက်သွားခယူအစုစုကိုသိယူလိုက်လင်သင်လင်းမြင်တို့ဤလင်းစိတ်သူကိုရီသူကကိုသူအကျိုးတူကျိုးနဲ့လက်ကျိုးခိုးသည်နိဗ္ဗာန်ရှိသည် နောက်နောက်ကြည့်သိဝဲခြင်းတော်ကြောင့်ညဇာပြာကအဲ့ဒီတော့မှာပဲဟောဒီလိုကအင်္ဂုတ္တရနိကေဒုက္ခနိပါတ်မှာအဲ့ဒီမှာပဲစိတ်တပတာရဟိတုဘိက္ခဝေဣတိကိစေတတ္တာကာယတတိတာပရမရဏသုကတိတက္ကလောကဥပတုဇ္ဇန္တိ ဒေဂူရိจิตယဟန်များတို့ဝါจิตจิตမိတို့စိတ်တပတာရဟေတုစိတ်၌အမြင်မဲ့ခြင်း၍ကြည်လင်ခြင်းဟူသောအကြောင်းကြောင့်ဒီလေจิตတတ္တဤလောက၌သတ္တဝါသူတို့သည်ကာယတသေတာပရမရဏသေဒီမနောက်၌သူကတိန်ကောင်းသောပုဂ္ဂိုလ်တို့သာလာရရောက်ရဖြစ်သောတကံလောကနတ်ကြီးလောက၏ဥပတိတံဒီစားရကြရလို့ တနည်းအားဖြင့်လည်းကျင်လည်းတက္ကလောကံကာမဂုဏ်အာယုန်နဲ့မပြည့်နေတဲ့ဘုံဘဝတွေကလည်းဥပ္ပါဒ်မလူကုန်နှက်ကုန်ဆိုတဲ့တက္ကကာမဂုဏ်အာယုန်နဲ့ပြည့်နေတဲ့ကောင်းတဲ့အာယုန်နဲ့ပြည့်နေတဲ့ဘုံတွေပဲဒီရောက်ရတယ်တဲ့မကောင်းတဲ့ဒုက္ခဘဝတွေမရောက်ရဘူးတဲ့ဘုရားရှင်ကအဲ့တော့ကြောင်းမြန်ခံလိုက်တဲ့အခါကျတော့စိတ်နောက်ကျနေတဲ့ပုဂ္ဂိုလ်ဟာနောက်ကျတဲ့ရေကန်အောက်မှာဘာလို့မှ ငားလိုက်မကားအစိုက်ဒီကိုလည်းမမြင်ရရောက်သားကလူအစိုက်လည်းမမြင်ရတယ်လို့မိမိအကျိုးသူတို့ဘာအကျိုးဘယ်လိုလုပ်ရင်အကျိုးဖြစ်မယ်ဘယ်လိုလုပ်ရင်အကျိုးမဲ့မယ်ဘယ်လိုလုပ်ရင်သူတို့ဘာအကျိုးဖြစ်မယ်သူတို့ဘာအကျိုးမဲ့မယ်ဘယ်လိုလုပ်ရင်နှုတ်သလုံးအကျိုးဖြစ်မယ်အကျိုးမဲ့မယ်ဆိုတာလည်းသူမသိဘူးလေဒါစိတ်ကနောက်ကျနေတယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာမဉ္ဇဉ်ပုံဉ္ဇဉ်ရရဲ့အတွက်တရားအထုတော်ရပါမလားမရပါဘူးဘာကြောင့်လဲ စိတ်နောက်ကျင်နေတာသူစိတ်ချမ်းသာမှုရှိပါမလားစိတ်ချမ်းမြေ့မှုရှိပါမလားစိတ်ချမ်းမြေ့မှုမရှိရင်သူ့မှာဘလောက်ပဲရှိမှရှိမှတမာရီရပါမလားတမာရီမရရူပဒနာဉာဏ်ဖြစ်မလားရူပဒနာဉာဏ်မဖြစ်ရင်မဉာဏ်ဘုံဉာဏ်ရောရမလားဝေးလိုက်တာဒါကြောင့်အဲ့ဒါလိုစိတ်နောက်ကျင်နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ကြိုလည်းမသိသူတို့ဘာကြိုလည်းမသိနှုတ်ကြောင့်လည်းနှုတ်လုံးကြိုလည်းမသိမကြိုးဖို့ကြိုလည်းမသိလို့မလို့ဘာမှမရရှိနိုင်ဘူးတဲ့အကုန်လုံးအကျိုးမဲ့ဖြစ်တာပဲတဲ့မြတ်စွာဘုရား မြတ်စွာဘုရားလက်ထက်ကမုတ်ဆိုးတယောက်ခွေးတိုက်ကြီးနဲ့တွန်းလိုက်သွားခွေးတိုက်ကြီးနဲ့တွန်းလိုက်သွားတဲ့အခါကျတော့ခွေးတွေကလည်းပဲတွန်းလိုက်ကိုရသင်္นานပေးထားတဲ့ခွေးတွေဆိုတော့အဲအားလဲကောင်းလိမ္မာရေးကြလဲရှိလိုက်သွားတော့တနေရာမှာလမ်းမှာရဟန်းတော်တစ်ပါးနဲ့သွားပြီးတော့ထုံတယ်ရဟန်းတော်တစ်ပါးနဲ့သွားဆုံတဲ့အခါကျတော့ရဟန်းတော်ကတော့ သက်ဆုံးတွေချပြီးတော့မျက်လွှာချပြီးတော့ရှုမှတ်မှုမလုပ်ခဲ့လားဆုံးခံကြွလာလားဆုံးခံကြွတယ်ကိုဆုံးခံမလို့လားကြွတယ်လှမ်းတယ်ချတယ်လို့ရင်လည်းမှတ်လာပြီလိမ့်မယ်ဒါမှမဟုတ်ပယ်ကန်းနဲ့ညာကန်းနဲ့လို့လည်းမှတ်လာပြီလိမ့်မယ်ကမ္မထာမလို့ဖြစ်လာတာရဟန်းတော်များမှာဆုံးခံသွားမှလည်းပဲစပြီးတော့ဆုံးခံသွားမယ်ဆိုတဲ့စိတ်ဖြစ်ပေါ်တဲ့အချိန်ကစပြီးတော့ရှုမှတ်မှုမလုပ်ခဲ့အသေးစိတ်အမှုရာတွေမှားပြီးတော့သွား တပိတ်ကျင်တာရောတပိတ်ထဲတာရောတပိတ်ပြေးတာရောအဲသင်္ကန်းယုံတာရောသင်္ကန်းပြင်တာရောအဲဒီကစားပြီးဒီမှာမနေသွားရွာကြီးရောက်ရွာကြီးသွားတဲ့အခါကျတော့လည်းပဲလမ်းနဲ့ညာလမ်းနဲ့ဒါမှမဟုတ်ကြွားတယ်လမ်းနဲ့ချတယ်အဲလိုတတိပဌာန်ကလေးနဲ့သွားတယ်ဆိုရင်ကြွားတယ်လမ်းနဲ့ချတယ်လို့ယူတာဟာ ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ် ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်၄ပါးမှာဘာတတိပဋ္ဌာန်လဲဘာကိုကျุလို့လဲရုပ်အပေါင်းကိုကျุလို့ဟုတ်သလားကြွတက်လာတယ်ဆိုတဲ့သဘောဟာဝါရောယုတ်ရှေ့ကိုလှမ်းလိုက်တယ်တရွေ့ရွေ့ရွေ့သွားတယ်ဆိုတာလည်းပဲဝါရောယုတ် အောက်စီဘက်ကိုခြေထောက်လွတ်လိုက်တော့ချတယ်လို့ခေါ်တယ်အဲ့ဒီအောက်စီဘက်လွတ်လိုက်တဲ့သဘောကလည်းပဲဝါရောယုတ်ပြီးတော့ယုတ်အပေါင်းကိုရှုတာဆိုတော့ဒါစိတ်ဓာတ်ဥပဒနာတတိပံပေါ့နော်ဟမ်ကာယ ानु ပဒနာတတိပံသိရသလားအဲ့ဒါလို့ရှုမှတ်ပြီးသွားရတယ်ပြီးတော့ကြွားတဲ့ရောက်တဲ့အခါလည်းပဲအဲ့ဒါစကားမပြောရဘူးအိမ်စဉ်ကြောက်ကြောက်ရလာပြီးလောင်းနေဆိုလို့ချင်းတပိတ်ဖွင့်ပေး ပြီးတော့လောင်းပြီးတဲ့ဆိုဆက်သွားအဲ့ဒီရက်နေတော့လည်းရက်တယ်ရက်တယ်ရှုလာပြီးလောင်းလို့မလို့လောင်းတဲ့ပုဂ္ဂိုလ်ရဲ့လက်မြင်တယ်ဆိုလို့ရှိရင်မြင်နေနေနေရှုလောင်းတာတွေ့ရင်လည်းအဲတွေ့တယ်တွေ့တယ်မြင်နေမြင်နေပဲရှုနောက်လောင်းတဲ့လူပြန်သွားပြီဆိုလို့ရှိရင်လမ်းကျင်နေလမ်းကျင်နေဒါမှမဟုတ်ကြွကျင်နေကြွကျင်နေကြွကျင်နေကြွတယ်လမ်းနေချတယ်ကြွကျင်နေကြွတယ်လမ်းနေချတယ်ပြည်ပြည်စုစုဆိုင်ဆိုင်အဲ့လိုသွားတယ်အဲ့လိုနဲ့ပဲဆုံးခံရလာပြန်တဲ့အခါကျတော့လည်းအဲ့လိုပဲမှတ်သွားတယ်ကြောင်ရောက်ကြောင်ရောက်ဆင်း ဆွမ်းစားတဲ့နေရာရောက်တဲ့အခါကျတော့လေတပိတ်ချတာကအစတပိတ်ချကျင်တာကအစတပိတ်ချမဲ့နေရာရက်တာကအစအကုန်လုံးရှုမှတ်ပြီးတော့တမလင်ခွေမိထိုင်မိတဲ့အခါလဲရှုမှတ်စားတဲ့အခါလဲရှုမှတ်အကုန်လုံးရှုမှတ်တပိတ်ဆေးဆဲတုတ်တဲ့ပြီးတဲ့အချိန်ထိအကုန်လုံးရှုမှတ်အဲ့လိုသွားတာမျိုးကိုတဲ့ဟာရတိသစ္စာဟာရတိတဲ့ဒီယဟန်ကိုအပေါ်လဲဆောင်အပြန်လဲဆောင်တဲ့ယဟန်လို့ခေါ်တယ် အတဝါလဲဆောင်နေသလားအတဝါမှာလည်းပဲရှုမှတ်မှုမလို့ခုကမ္မထံပါတယ်အပြန်မှာလည်းပဲရှုမှတ်မှုမလို့ခုကမ္မထံပါတယ်အဲ့ဒီဟာမျိုးဟာတဲ့မြန်မြန်အရဟတမေအရဟတကိုရနိုင်တယ်တဲ့တချို့ယဟန်ကြတော့အဲ့ဒါလိုမဟုတ်ဘူးတဲ့အတဝါတော့ရှုမှတ်မှုမလွတ်ပါဘူးတဲ့ကမ္မထံနဲ့ပါပဲတဲ့ဒါပေမဲ့အပြန်ကြတော့ဆုံးစာတာနဲ့တုတ်တုတ်တုတ်တုတ်နဲ့လာတယ်အဲ့ဒါဆိုတော့ကမ္မထံပါသေးလားမပါတော့သူကဟာရတိတဲ့အတဝါရင်ဆောင်တဲ့ယဟန်နဲ့အပြန်မဆောင်ဘူးတဲ့ ချို့ယဟန်ကြတော့အဘမှာဟုတ်ပါလုံးတော့မလို့မြန်မြန်ဆုံးရအောင်ဆိုတုတ်တုတ်တုတ်တုတ်တုတ်တုတ်နဲ့သွားရတယ်မပါဘူးကမထမ်းပြန်လာတဲ့အခါကျတော့ကြေးကတော့အခုလည်းပဲဒီကိုကျွန်တော်မှာတော့ရှိပါလားရွာအထက်မှာလည်းပဲဆွမ်းသားကြောင်းလေးတွေရှိတတ်တယ်ရွာထဲမှာလည်းပဲဆွမ်းသားကြောင်းလေးတွေရှိတတ်တယ်ကြေးရအဲဆွမ်း နည်းနည်းလင်းငင်လောက်အောင်ဆုံးရပြီဆိုလို့ရှိရင်အဲ့ဒီဆုံးရတဲ့အခါကျတော့မှရှိမှမှုလေးနဲ့လာပြီးတော့အဲ့ဒီဆုံးတာကြောင့်မှထိုင်ပြီးတော့ဖုံးပေးဖုံးပေးပြီးတော့လင်းငင်သွားတဲ့အခါကျတော့မှဝမ်းငိမ့်သွားတဲ့အခါကျတော့မှတကြေးကြီးရှိမှပြီးကြောက်ပြနေအဲ့ဒီရဟန်းမျိုးကြတော့တဲ့ဟာရတိအသွားမဆောင်ဘူးတဲ့ပစ္စာဟာရတိအပြန်မဲဆောင်တဲ့ယဟန်တဲ့အဲယဟန်တစ်မျိုးကတော့ အသွားမှလည်းပဲဟိုမော့ဒီမော့ဟိုကြည့်ဒီကြည့်နဲ့သွားတယ်နဲ့သာသနာ့ဣတတွေကယောဂီတို့မဟုတ်ပါဘူးမဟုတ်ပါဘူးပြောရမလားဟုတ်ပါတယ်ပြောရမလားမသိဘူး။အော်မဟုတ်ပါဘူးပြောရမလား။အင်းမဟုတ်ပါဘူးပဲပြောရလို့ကနော်။အပြန်ကြတော့လည်းပဲဆွန့်ရလား။ကျွာထဲမှာလည်းပဲဟိုခွေးတွေ့လိုက်လဲကြည့်ဒီလူတွေ့လိုက်လဲကြည့်။အဲပါ ရွာတွေကပြန်ထွက်လာလို့မလို့ဒေါ်လန်ရောက်တဲ့အခါကျတော့လည်းဟိုလေထွန်းကြည့်တယ်တယ်လီကြည့်လို့ကြည့်နွားကြည့်လို့ကြည့်ခိုးကြည့်လို့ကြည့်နေအဲ့ဒါလာလိုက်တာအပြန်ရောတော့ကမ္မထမ်းပါလားမပါဘူးနော်သာသနာ့ဤတရားယောဂီတွေလိုပဲလို့ပြောရင်တော့မှားပါလိမ့်မယ်ထမရင်နော်မှားမှာပေါ့နော်သိကြပါလေဟုတ်ပြီကဲသာသနာ့ဤတရားယောဂီတွေကအကွာဆောင်လားအပြန်ဆောင်လား ဟုတ်ကဲ့လားဆင်းရဲသွားတဲ့အခါမှတ်ပါရဲ့လားပြန်တဲ့အခါကောအတော်အတော်အပြန်ကောင်းနေပေါ့လေကလေးရင်တော့အဲ့ဒါမျိုးကိုဘာခေါ်လဲဆိုတော့ကတသစ္စာကတဝုလို့ခေါ်တယ်ကတသစ္စာကတဝုဆိုတာအတော်မှလည်းရှိမှမပါတဲ့အပြန်မှလည်းရှိမှမပါအောင်ဒီကျင့်ဝတ်ကိုစောင့်ထိန်နေတာဒါကြောင့်တချို့များဆောင်းကန်သွားရင်ပဲဆောင်းကန်ရွာမရောက်ခင်ဒီဟာနာဖြစ်သွားတာလည်းရှိတယ် သံဃာညာကပြန်လာလို့ကြောင်းပြန်မရောက်ခင်ယဟနာဖြစ်သွားတာလည်းရှိတယ်အဲ့ဒါလို့ဆိုတော့ယဟနာဖြစ်နိုင်တယ်မညာဖူညာရနိုင်တယ်ဆိုတာအချိန်မျိုးရနိုင်နေတာမဟုတ်လားအချိန်မျိုးရနိုင်နေတယ်ဆိုတော့တကယ်လို့များကိုက2မိနစ်3မိနစ်လောက်ရှိမှမို့လွတ်သွားရင်အဲ့ဒီလွတ်တဲ့အချိန်ဟာကိုယ့်အတွက်ရနိုင်တဲ့အချိန်ကလေးဆိုရင်ကို့မှာအခွင့်ကြီးအခွင့်ကြီးကြီးလွတ်မသွားသေးဘူးလားလွတ်သွားတာဆိုတော့အဲ့ဒီ2မိနစ်3မိနစ်3မိနစ်ကလေးကအလွတ်ခံတိုက်သလားမခံတိုက်ဘူးလား အဲအဲ့ဒီနှစ်မိနစ်သုံးမိနစ်အတွင်းရှုမှတ်လိုက်တယ်ဆိုသူကိုရရင်ရတော့မဟုတ်ဘူးလားတကယ်လို့မဉဏ်ပညာမရတော့တရားဝိပဿနာဉာဏ်တစ်ဆင့်ဖြစ်တက်မသွားနိုင်ဘူးလားတက်သွားနိုင်တယ်ဒါကြောင့်မလို့ရှုမှတ်မှုဘယ်နေရာမှမလွတ်နဲ့လို့မြတ်စွာဘုရားကမိန့်တော်မူတာတဏ္ဍာသမိတံအနိစ္စံဥပတ္တိဝိဟရတိအမြဲတမ်းမပြမလယုတ်ဘာဝနန္တဘာဝတို့ရဲ့မမြဲမှုသဘောကိုစိတ်ဆိုင်ပြီးရှုပြီးနေရမယ်ဆိုတာပြောတာမမှန်နေဘူးလားမှန်တယ် အခုဒီယဟနာကလည်းအဲ့လိုပဲလာတာပဲရှုမှတ်မှုနဲ့လာတာမဟုတ်ဆိုးကတွေးတွေ့တယ်ဆိုတော့မဟုတ်ဆိုးကယဟန်တော်ကိုမြင်လိုက်ကြတဲ့တခါတည်းထောက်နေဒေါသထွက်တာယောနိသမနာတိကာရကြောင့်လားအယောနိသမနာတိကာရကြောင့်လားအာယောနိသမနာတိကာရကြောင့်ကုသိုလ်စိတ်လေးတွေဖြစ်တာနော်သိကြလားအဲသူကသိကြတဲ့ပြုတ်စိတ်ကဖြစ်သွားတယ်ဘယ်လိုဆို ခက်လိုက်တာဒီနေ့တော့သားကောင်တကောင်မှရမယ်မထင်ပါဘူးဒီမှာအယုတ်တမအမင်္ဂလာကောင်တွေ့တာပဲရှုကောင်ပွဲတာမဟုတ်လားဒီမှာတဏ္ဍာသီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကျင့်ပြီးကောင်းတဲ့အကျင့်တွေဖြူစတဲ့စိတ်တွေဖြစ်ပေါ်အောင်အများရန်ကြိုးစားနေတဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့စိတ်ဒင်းဉဏ်ပြည့်နေတဲ့ပုဂ္ဂိုလ်အတွက်တော့ဒီပုဂ္ဂိုလ်ဟာအမင်္ဂလာပဲအဲ့လိုမဟုတ်ဘဲနဲ့ဒီဖြူစတဲ့စိတ်တွေအများရန်ဖြစ်နေအောင်ကျင့်နေတဲ့ပုဂ္ဂိုလ်ဟာဖြူစတဲ့စိတ်ဖြစ်ရေးကို ရှေးရှုနေတဲ့ပုဂ္ဂိုလ်နဲ့တွေ့ကြတော့သူကမင်္ဂလာဖြစ်သွားပြန်တယ်။ဒါကြောင့်ဒီဒီမုတ်ဆိုကအမင်္ဂလာကောင်တွေ့တာဒီနေ့တော့တာကောင်ရမှောင်းကောင်နမိတ်မကောင်းဘူးကိုဟုတ်တာပေါ့အကုသိုလ်လုပ်ငန်းလုပ်ရမှာကုသိုလ်ကကုသိုလ်နမိတ်ကရှိရလာဝင်နေဆိုတော့သူဟာနမိတ်မကောင်းဘူးလို့ပဲယူရတော့မှာအကုသိုလ်တွေပိတ်သွားတော့မှာကိုဒါနဲ့မုတ်ဆိုစိတ်ဆိုးမှန်ဆိုနေပဲဒီယဟန်နဲ့ယခရာနေကြောဖြတ်သွားတော့တဲ့ရောက်သားကောင်တွေလိုက်တကောင်မှမရဘူး သူ့သားကောင်နေလိုက်တာတကောင်မှမရတာဟာသူကအမင်္ဂလာကောင်လို့ယူဆတယ်ဒီယဟန်တော်မြတ်ကိုတွေးလို့မရတာလားဘာကြောင့်မရတာလဲဘာကြောင့်မရတာလဲအကုသိုလ်စိတ်အားကြီးလို့ရှိရင်ပိုရမှာပေါ့ပါတယ်အနန္တသဘောမို့ဟုတ်ပြီအနန္တသဘောမို့ကိုလိုချင်တိုင်းမဖြစ်ဘူးပေါ့ဟုတ်လား ကိုလိုချင်တိုင်းမဖြစ်ဘူးဒေါသတရားသိထွက်နေတဲ့အခါကျတော့ကသူဟာသာသမင်ဘယ်နေရာမှာရှိတတ်တယ်မရှိတတ်ဘူးဆိုတာသိပါတော့မလားမသိတော့ဘူး တကယ်လို့သက်သက်မှာတွေ့ကြုံလို့မလို့တွေ့လည်းပဲဘယ်လိုပြစ်လိုက်ရင်မှန်မယ်ဘယ်လိုပြစ်လိုက်ရင်မမှန်ဘူးလို့ပဲဒီလိုနေရာယူရပါမလားဘယ်အချိန်မှာပြစ်တင်တယ်ဘယ်အချိန်မှာမပြစ်တင်ဘူးကိုယူရပါမလားဘာကြောင့်ပါလဲအော်ဒါဖြင့်ဒေါသကသူ့ကိုအကျိုးပြုသလားအကျိုးရှိကိုပြုသလားအကျိုးမဲ့ပြုသလားကုဒ္ဓောအထာဏဇာနာတိကုဒ္ဓောဓမ္မနာပတ္တိအန္တဓမ္မံတရာဟောတိယံကောဒောသဟတိနရံ ကုတ်သောအမြတ်ထသောပုဂ္ဂိုလ်သည်အထာအကျိုးကိုလည်းနာသနာတိမသိပေဓမ္မအကြောင်းကိုလည်းနာသနာတိမသိပေယန္တရာအမြတ်ပုဂ္ဂိုလ်ကိုကောတော်အမြတ်ဒေါသသည်တဟတိဖြစ်စည်းနှိမ့်ဆက်၏တရားသူကောတာခေါ်တဲ့အမြတ်ဒေါသဖြစ်စည်းနှိမ့်ဆက်ခံရသောအခါ၌သောသူပုဂ္ဂိုလ်သည်အန္တတမံဟောတိအမိုက်တိုက်လုံးဝကြလေတော့၏ ဒေါသထွက်တဲ့လူတဲ့ကြောင်းလည်းမသိဘူးအကျိုးလည်းမသိဘူးတဲ့အမှားလည်းမသိဘူးအမှန်လည်းမသိဘူးကုသိုလ်လည်းမသိဘူးအကုသိုလ်လည်းမသိဘူးတဲ့ဒေါသများနှိမ့်ဆက်ခံရလို့မလို့ဒေါသတစ်ခုထွက်နေပြီဆိုလို့ရှိရင်တဲ့အဲ့ဒီဒီမှာအဲ့ဒီအချိန်မှာသူ့မှာညံတုံးသွားပြီတဲ့ဒီပုဂ္ဂိုလ်ဟာအမှောင်တိုက်ကြီးတဲ့ဝင်လိုက်ရလို့ဖြစ်သွားပြီတဲ့မန္တရာဟောတိယံကောရောတဟတေနရ အမှောင်လိုက်ပြီးတဲ့ဝင်ဝင်ဝင်လိုက်ရတယ်လို့ဖြစ်သွားပြီတဲ့အမှောင်လိုက်ပြီးတဲ့ဝင်ပြီးတဲ့အခါကျတော့အဲ့ဒီတိုက်ထဲမှာရှိတဲ့အရာဝတ္ထုတွေမြင်ရပါမလားဘာကဖုံးထားလို့လို့ဟုတ်တယ်မလားဒါကြောင့်ကြောင်ကျိုးမမြင်မိုက်မောင်းဝင်စိတ်ရှင်ဖြစ်စီတာအကြောင်းလည်းမမြင်ဘူးအကျိုးလည်းမမြင်ဘူးစိတ်အစဉ်ပြည့်စုံအောင်လုပ်တယ်တဲ့ဒေါရဆိုတာ ရှုစင်တဲ့စိတ်အစဉ်တွေပြည့်စုံသွားဘူးလားဒေါသဝင်လာတော့ပြည့်စုံပါတယ်ရှုစင်တဲ့စိတ်အစဉ်ပြည့်စုံသွားတဲ့အခါကျတော့စိတ်ထဲမှာဘယ်လိုစိတ်အစဉ်တွေဝင်လာတော့မြင်မဲတဲ့နောက်ကျတဲ့စိတ်တွေဝင်မလာဘူးလားဝင်လာပြီဆိုလို့ရှိရင်ဘုရားရှင်ကနောက်ကျတဲ့ရေကန်အောက်ကငါးလိမ့်မကန်းတွေကိုမမြင်ရသလိုအဲ့ဒီပုဂ္ဂိုလ်ရဲ့နောက်ကျတဲ့စိတ်ဟာလည်းပဲမိမိကျိုးသူတို့ဘာကျိုးနှစ်ဦးလုံးကျိုးဒီကျိုးတွေဘာကျိုးမှမမြင်နိုင်ဘူးလို့ဆိုတယ်မဟုတ်လားအခုဒီဒီမဟုတ်တော့မြင်သေးသလားမမြင်တော့ ဒီတော့စိတ်ဆိုးတယ်ဒေါသထွက်တယ်ဆိုတာဒါကောင်းလားဘာမှသူများကမပြောရမလုပ်ရသေးတယ်မိမိစိတ်ထဲမှာပရိယုဌာဏအနေနဲ့ဒီဒေါသဟာထဖြစ်နေတဲ့အချိန်မှကိုပဲမိမိရဲ့အသိဉာဏ်တွေအကုန်လုံးအဖုံးခံလိုက်ရတယ်အသိဉာဏ်တွေအဖုံးခံလိုက်ရလို့မလို့အကြောင်းကျိုးအကောင်းဆုံးမသိဉာဏ်လည်းမမှမခွဲကြနိုင်ဘူးခွဲကြဖို့လည်းသိကူးမရှိဘူး အဲ့ဒါတော့လည်းမဟုတ်ပဲနဲ့အဲ့ဒီစိတ်ဆုံးနေတော့မှပဲအဲ့ဒီပုဂ္ဂိုလ်ဟာတစ်ဖက်ဆက်တုံနေတဲ့ခန္ဓာကိုလောက်နေတဲ့မျက်နှာရင်းနေရပြီးမဲနေတဲ့သွေးတို့မြန်နေနှလုံးအဖုံမြန်နေဒါဆင်းရဲနေတာလားချမ်းသာနေတာလားဆင်းရဲနေတာဒါကြောင့်မို့ကြောင်ကြုံမမြင်မိုက်မောင်းဝင်စိတ်ရှင်ဖြစ်စည်းတာအိယာဆင်းရဲချွေရမဲ့ယုတ်လည်းမလှပါဒေါသထွက်နေတဲ့ပုဂ္ဂိုလ် အဲ့လိုရပါမလားမရဘူးဘာဖြစ်လို့ဟမ်ဒေါသစိတ်ဝင်နေလို့အဲ့ဒေါသကအမွေခန်းနေရတဲ့အခါကျတော့သူဟာငြိမ်သက်နေသလားကြက်ကြွလှုပ်ရှားနေသလားလှုပ်ရှားနေတဲ့ပုဂ္ဂိုလ်ကအဲ့လိုရပါမလားကြလူလူတွလွန်းလွန်းနဲ့မဟုတ်ဘူးလားအဲ့ဒါကိုယ်တို့မဟုတ်ဘူးလားအဲတယောက်ပဲဝန်ခံမရတယ်နော်တယောက်ပဲဝန်ခံမရတယ်ကိုယ်တို့ပဲတဲ့ မြတ်စွာဘုရားကိုပုံနာကြီးတယောက်ကတနင်္သာရီပုံနှိမ့်မကြီးရဲ့ခင်မန်းတဲ့ဇင်တဆိုတဲ့ပုံနာကြီးကဘုရားမကြီးညိုပဲကိုသူကမိစ္ဆာဒိဋ္ဌိဘုရားမကြီးညိုတော့တနင်္သာရီကတော့ဘုရားကိုသိကြည်ညိုနေသိကြည်ညိုတဲ့အခါကျသူ့တက္ကမဘုရားကြည်ညိုတာသူသဘောမရဘူးတနင်္သာရီတနင်္သာရီကဘယ်တော့အခါကြည့်ရဲ့နည်းနည်းလေးစိတ်ထဲမှာ ဖြစ်ခနဲ့ပြစ်လိုက်တယ်ဆိုဘုရားတတိယတိနမောဂုဒ္ဒတာမြတ်စွာဘုရားရှိခိုးပါ၏ပြလိုက်လက်ကတစ်ခုလေးဖြုတ်ခနဲ့ကြသွားတယ်ဆိုနမောဂုဒ္ဒတာဘုရားရှိခိုးပါ၏ကိုတွေ့ပဲတဲ့မြတ်စွာဘုရားကိုပုံနာကြီးတယောက်ကတနင်္သာကြီးပုံနှိမကြီးရဲ့ခင်မွန်းတဲ့ဇင်တဆိုတဲ့ပုံနာကြီးကဘုရားမကြည်ညိုဘဲကိုသူကမိစ္ဆာဒိဋ္ဌိ ဘုရားမကြည်ညိုတော့ဒနင်ဇာတိကတော့ဘုရားကိုသိကြည်ညိုနေသိကြည်ညိုတဲ့အခါကျသူ့ကမှဘုရားကြည်ညိုတာသူသဘောမကျဘူးဒနင်ဒနင်ဇာတိကဘယ်တော့အခါဖြစ်ဖြစ်နည်းနည်းလေးစိတ်ထဲမှာထိခနဲ့ဖြစ်လိုက်တဲ့ဆိုဘုရားတတိယပြီနမောဗုဒ္ဓတာမြတ်စွာဘုရားကြီးခိုးပါဤရွတ်လိုက်လက်ကတစ်ခုလေးဖြုတ်ခနဲ့ကြသွားတယ်ဆိုနမောဗုဒ္ဓတာဘုရားကြီးခိုးပါဤအယူမတူတဲ့လူနှစ်ယောက်အိမ်အောင်ပြုတာပုံသားကြီးကပြမနာအယူဟိန္ဒူအယူယူတဲ့ တနင်္သာရီပုံနိမကသူကဗုဒ္ဓရဲ့တာဝိကသောတာပန်မသောတာပန်အရိယာတာဝိကမအဲ့ဒီတော့သူတက္ကမကခဏခဏတော်ရကြနမောဗုဒ္ဓတာနမောဗုဒ္ဓတာလောက်တာနာကြပြင်းကတဲကတ်တာနာကြပြင်းကတ်တော့ဒီပုံနာဇင်တာကခိုင်တလောက်တော့ဟာမင်းမင်းဘောကောရမဗုဒ္ဓရှိမခုံးနဲ့နမောဗုဒ္ဓတာမဆိုးနဲ့ဆိုရင်မင်းငါတတ်မယ် တော့တနင်္သာနေ့ပုံလေးမှာမလေးရှင်တတ်ခြင်းလဲတာအရာတော့ရှိမခုတ်ပဲမနေနိုင်ဘူးတတိမရပဲမနေနိုင်ဘူးအဲအခုတတ်ခြင်းလို့ရှိရင်အခု level ဆင်းပြီးမယ်တတ်ခိုင်းတယ်အဲ့လိုကြတော့လည်းမသားဝင်ဘူးမသားမလားအေကဲဒီလိုဆိုလို့ရှိရင်မင်းငါဂရိတခုတောင်းမယ်မင်းဂေါရမဗုဒ္ဓနဲ့ငါသွားပြီးဝါဒပြတ်တယ်ငါသွားပြဿနာမေးလို့မလို့ तू ကငါမေးတဲ့ပြဿနာဖြေနိုင်ရင်မင်းဂေါရမဗုဒ္ဓမင်းနမောတတရှိခိုးခြင်းတဲ့အခါရှိခိုးတော့ငါခွင့်ပြုမယ် အဲ့ဒါလို့မဟုတ်လို့ငါမေ့တဲ့ပြဿနာ तू မဖြေနိုင်ဘူးဆိုလို့ရှိရင်မင်းဒီဂေါရမဗုဒ္ဓဘယ်တော့မှမကိုကိုရအောင်နမောတတ္တလည်းနမောဗုဒ္ဓတလည်းတခါဘယ်တော့မှမဆိုအောင်ဆိုရင်အဲ့ဒါမင်းသိတယ်။ဘုံနိမမလေးကောင်းမတော့ကောင်းမတော့သူကအနိုင်ဘက်ကကိုအနိုင်ဘက်ကဆိုတော့သွားတာပုတ်ပြဒနာမေးကြီးပါလို့ဆိုတော့ဇင်တကဘုရားစီသွားတယ်။ဘုရားစီသွားပြီးတော့ နည်းနည်းအလံပတ်တန်လာပြောပြီးဂေါရမဗုဒ္ဓတဲ့ပု္ပ္ပာမေးခြင်းနဲ့ဖြေနိုင်မှမလားတဲ့မြတ်စွာဘုရားကဘုံနာတင်မေးခြင်းနဲ့မေးလေတဲ့ဘယ်နဲ့မေးတယ်လဲဆိုတော့ကိန္တုစစ်တဝါဒုက္ခံတေတိကိန္တုစစ်တဝါနာသောစတိစင်တာမေးတာဂေါရမဗုဒ္ဓရှင်တော်ဂေါရမယဟန်ဂေါရမ ကိန်သူအဘေတရားကိုစစ်တဝါပယ်ဖြတ်ခြင်းညောင်းဒုက္ခံသေးသည့်ချမ်းသာစွာအိယာသနီကိန်သူအဘေတရားကိုစစ်တဝါပယ်ဖြတ်ခြင်းညောင်းနာသောစတိမဆိုရင်မပူဆွေးပဲရှိရပါသနီအမတန်ခက်ခဲတဲ့ပြဿနာမင်းမြတ်စွာဘုရားတော့ခေါင်းကုပ်ပြီးစဉ်းစားရလိမ့်မယ်တူတယ်နော်တော်တော်ခက်တဲ့ပြဿနာမေးတာဒီတော့မြတ်စွာဘုရားကပြတဲ့ကောရံစင်တဝါဒုက္ခံတေတိကောရံစင်တဝါနာဒောစတိ ယမနာ ပုံနာကောဒအမြင့်ဒေါသကိုစိတ္တဝပယ်ဖြတ်ခြင်းကြောင့်သုခံတေတိချမ်းချမ်းသာသာအိယာဤကောဒံအမြတ်ဒေါသကိုစိတ္တဝပယ်ဖြတ်ခြင်းကြောင့်နှသောစတိမဆိုရင်မပူဆွေးအေးမြစွာနေရဤဖြေလိုက်တယ်ပုံနာတဲ့အမျက်ဒေါသကိုပယ်ဖြတ်နိုင်ရင်တဲ့ချမ်းချမ်းသာသာအိပ်ရတဲ့နေရထိုင်ရတယ်တဲ့အဲ့ဒီအမျက်ဒေါသကိုပယ်ဖြတ်နိုင်တယ်ဆိုလို့ရှိရင် ဘယ်တော့မှစိုးရင်ပူဆွေငိုကြွေးမှုမရှိရဘူးတဲ့မြတ်စွာဘုရားကမိတ်တယ်ဒီတော့အမျက်ဒေါသရှိလို့ရှိရင်ချမ်းချမ်းသာသာမအိပ်ရဘူးဆိုတဲ့အတိတ်ပဲထင်ရှားမနေဘူးလားအဲ့ဒါကိုယ်လေးဟုတ်တယ်မဟုတ်လားအဲဒါကတော့ဖြေရနော်ဒါကြောင့်အိပ်ရဆင်းရဲချွေရနဲ့ရုပ်လဲမလှပါဒေါသကြည့်တဲ့လူဘယ်သူကမျက်လာပြီးအပေါင်းဖို့လှုပ်ချင်မလဲအချွေရမနှဲပြီဘူးလား ဒေါသကြီးတဲ့လူကိုသေသေးစရာကြည်စမ်းမှာဘလောက်နဲ့နဲ့ချောမလှပါမလဲလို့ဟင်မယုံရင်မယုံဘူးဆိုလို့ရှိရင်ကိုကိုအိမ်ကသားတွေသမီးတွေခင်မွန်းတယ်တွေဘာတွေနဲ့အလိုတိုင်းမကြလို့မလို့ဒေါသတိတ်ထွက်နေတဲ့အခါကျတော့ပြေးပြီးမှန်တဲ့ကြည်စမ်းလိုက်ဖရာဟောမှန်သလားမမှန်ဘူးလားလို့သိအောင်လေဘယ်နဲ့နေမှထင်မလဲကိုရုပ်ကိုတော့ပြန်ပြီးကြောက်လိုက်ဦးမယ်မှန်လဲလဲရောက်ရောစက္ကနဲ့နောက်ပြန်စမလေးမလေးဘယ်ကဘလူးနဲ့များတွေ့ပါလိမ့်မယ် အဲ့လိုဖြစ်လာမယ်မဟုတ်ပေဘူးလားဟာဒါရုပ်အမှန်ချောလုံးလို့မဟုတ်လားဒါကြောင့်အိယာဆင်းရဲချွေရနဲ့ရုပ်လည်းမလှပါအဲ့ဒီပုဂ္ဂိုလ်မျိုးဒေါသအလျောက်ထင်ရလျှောက်လောက်တယ်ဆိုလို့ရှိရင်သူ့မှာပစ္စည်းဥစ္စာတိုးပွားမလားဆုံးယုံမလားဥစ္စာဆုံးရှုံးအများမုံမှအုပ်ဤရှိဖြာဒေါသကြီးတဲ့လူဆိုတော့အင်မတန်အများဝိုင်းပြီးမေတ္တာထားကြမှာပေါ့ဟမ်သိကြလား အဲ့ဒီအကျိုးတွေရတယ်တဲ့အဲ့မှာသမုဒ္ဒရာထဲမှာပါတယ်လေဗျာပါရကောဒဥပနာဟာဆိုတဲ့ခေါင်းစဉ်အောက်ကဗျာပါရကောဒဥပနာဟာကြောင်ကျိုးမမြင်မိုက်မောင်းဝင်စိတ်စဉ်ဖြစ်စည်းတာအိယာဆင်းရဲ့ချွေရနဲ့ရုပ်လဲမလှပါဥစ္စာဆုံးရှုံးအများမုံမှအောင်ဤရှိဖြာ ဒေါသအပြည့်သေချာစစ်ပဲပြစ်သူကိုပါဒါကဒီလောကမြင်ရတဲ့အကျိုးတမလွန်ကြရင်တော့သူပဲသွားမလဲဟင်မိုးမြော်ရင်လည်းဇောက်ထိုးကြမှာပဲဟုတ်လားအဲ့ဒါကြောင့်မဇောက်ထိုးမိုးမြော်ကြနော်ကြနေတာတော့ဇောက်ထိုးပဲဒါပေမဲ့မိုးပြန်ပြန်ညို့တယ်အထက်မြက်ပြန်တက်ရအောင်မလားလေကဲဆိုကြောင်ကျိုးမမြင်မိုက်မောင်ဝင်စိတ်စဉ်ဖြစ်စည်းတာ အိယဆင်းရဲဝေယနဲ့ရုပ်လည်းမလှပါဥစ္စာဆုံးရှုံးအများမုံမအုံဤရှိဖြာဒေါသအပြည့်သေချာစစ်ပယ်ပြစ်သူကိုပါ အဲ့လိုမကောင်းတဲ့မကောင်းကျိုးတွေကိုသာပေးနိုင်တဲ့ဒေါသကိုပယ်ခြင်းရင်တဲ့ဒီတရားတွေနဲ့ပယ်ပါတဲ့မေတ္တာတရားရှေးရှုပွားပယ်ရှားပြပါဒပြပါဒနဲ့ကောဒဒေါသဥပနာဟာအတူတူပဲပြပါဒဆိုတာလဲစိတ်ဆိုတာဒေါသထွက်တာပဲကောဒဆိုတာလဲစိတ်ဆိုတာဒေါသထွက်တာပဲဒေါသလဲဒေါသထွက်တာပဲဥပနာဟဆိုတာလဲစိတ်ဆိုတာဒေါသထွက်တာပဲသူတို့ဥပဥပနာဟကြတော့အကြာကြီးထွက်နေမကြည်နိုင်မချမ်းနိုင်ဖြစ်နေတာ ဒီနေ့လည်းမကျင်နိုင်ဘူးနဲ့ပြန်လည်းမချနိုင်ဘူးတစ်ဘက်ကလည်းမကျင်နိုင်မချနိုင်ဘူးနောက်တစ်လယူလည်းမကျင်နိုင်မချနိုင်ဘူးလက်စားမချေရမနေဘူးဖက်မနေဘူးဖက်ဆိုတာဒါဥပ္ပနာဟာအဲ့ဒါကိုပမာလို့ဘယ်လိုခေါ်တော့ဟောဒီယာပမာစကားကြော်ရွားတဲ့ပုံကိုယ်နဲ့တို့ရန်ညှိုးပွဲတာမဟုတ်ဘူးလားဩဒီလိုပြောတော့လည်းသိသားပဲနော်ဒီလိုပြောတော့လည်းသိတယ်မိမိတဏ္ဍာမှာအဲ့လိုဒေါသတွေဖြစ်နေပြီဆိုလို့ရှိရင်တဲ့ အဲ့ဒီမိမိဒေါသဖြစ်တဲ့ပုဂ္ဂိုလ်ကိုဖိပြီးတော့မေတ္တာသာပွားပေးပါတဲ့အဲ့ဒီပုဂ္ဂိုလ်ကြံမှန်ပါစေချမ်းသာပါစေကိုယ်ဆင်းရဲခြင်းပါစေစိတ်ဆင်းရဲခြင်းပါစေအစသာအရာဆင်းပြေပါစေလို့စိတ်ထဲမှာပွားပေးပါတယ်ဒေါသတလည်းမေတ္တာတလည်းဖြစ်တော့ဖြစ်မှာပဲတဲ့ဒါပေမဲ့လို့အဲ့ဒါလိုမှမပွားဘူးဆိုလို့ချင်းဒီဒေါသကငြိမ့်မှာမဟုတ်ဘူးတဲ့နာနာသာပွားပါတယ်ကြံမှန်ပါစေချမ်းသာပါစေကိုယ်ကိုယ်ဆင်းရဲခြင်းပါစေစိတ်ဆင်းရဲခြင်းပါစေအသာသာအရာဆင်းပြေပါစေလို့အဲ့ဒါလိုချူပွားပါတဲ့ဒါမေတ္တာဆံရသည့်အထိအဲ့ဒါလိုပွားလို့မဟုတ်လို့ မိမိတဏ္ဍာမှာဒေါသတွေကင်းပြောက်ပြီးဒေါသရဲ့ဆန့်ကျင်မဲ့အဒေါသခေါ်တဲ့မေတ္တာတရားတွေဖြစ်ပွားလာပြီဆိုလို့ရှိရင်မိမိစိတ်ဟာငြိမ်းအေးသွားပြီတဲ့အခုနဒေါသကမပူလောင်ဘူးလားမီးနိုင်မတူဘူးလားအခုမိမိတဏ္ဍာမှာအဲ့ဒီပုံကိုယ်ကိုကောင်းစားချမ်းသာစေလို့တဲ့စိတ်ထားလေးတွေဖြစ်ပေါ်လာတဲ့အခါကျတော့ပူလောင်သလားအေးမြသလားအေးမြတယ်ဆိုတော့သူကဘာနဲ့တူတော့ရေနဲ့လားရေခဲနဲ့လားရေခဲနဲ့တွေ့ရင်ပိုမကောင်းလား အဲ့ဒီမေတ္တာတရားတွေဇန်ရအောင်ဇန်အထိပွားပေးနိုင်လို့ရှိရင်ကောင်းတယ်တဲ့ဒေါသပြေးမယ်တဲ့အဲ့ဒါတော့မဟုတ်ဆိုရင်မေတ္တာထင်စေပွားလျက်နေရှုလေကံဥစ္စာတဲ့အဲ့ဒါလို့ဇန်ရတဲ့အထိမပွားနိုင်တော့မှပဲတဲ့မိမိတဏ္ဍမှာမေတ္တာတရားဖြစ်ုံလေးပဲပွားပါတဲ့အဲ့ဒါလောက်ပွားလို့ရှိရင်လည်းပဲဒေါသငြိမ့်သွားပါလိမ့်မယ်တဲ့မေတ္တာပို့ပါလို့ဆိုလို့တဲ့နောက်ဒီလိုမဟုတ်ဘူးဆိုလို့ရှိရင်တဲ့ကာမတကာလို့ဒီလိုသဘောထားပါတဲ့ လူတိုင်းကိုကံကဖန်တီးပေးတာပဲဒါကြောင့်မလို့ငါအစောကားခံရတာလည်းပဲငါရှိကကံကိုကသူမြတ်စောကားတဲ့ကံပါလို့စောကားခံခဲ့ရတာပဲဒါကြောင့်သူ့ကိုစိတ်ဆိုးစရာမဟုတ်ဘူးငါကိုအထုရိုက်အဆဲခံရတယ်ဆိုတာလည်းပဲငါရှိကကံကိုကအထုရိုက်အဆဲခံဖို့ကံသူမြတ်ကိုပြုလုပ်ပြီလို့ဒါကြောင့်အခုတက်လှဲ့အလှဲ့ကြုံရတာပဲလို့ကံကိုစဉ်းစားပါတဲ့ကံရဲ့အကျိုးတရားပဲကမ္မတကာပဲနှလုံးသွင်းပါလေအဲ့လိုဆိုလို့ရှိရင်လည်းဒေါသပြေးနိုင်တယ်တဲ့စင်ញင်များစေမိတ်ကောင်းစေပြောလေတင့်လျော်သာ ဆင်ញင်များရမယ်ဆင်ញင်များရမယ်ဆိုတာခုနယောနိတော်မနာတိကာရပြောတာတဲ့နေအောင်နှလုံးသွင်းတဲ့ဘာလို့ဒီများသွားဒေါသဖြစ်နေလဲအတုံးနဲ့အလှဲ့ပဲအခုဟာကိုယ်အလှဲ့ကိုယ်ခံလိုက်ရတယ်ပဲပြန်ပြီးမတုံညင်းနဲ့တုံလို့ရှိရင်နောက်တစ်ခါကျွေးအစ်စ်ပြန်ပြီးတော့ကျွေးဟောင်းဆက်ဆက်ခံရလေဦးမယ်အဲ့တော့ရှိသေးသေးတော့တီးခံတီးခံအစိုက်ဒီဖြင့်ဆင်ញင်ပေးလို့ရှိရင်လည်းဒေါသပြေပြောက်နိုင်ပါတယ်တဲ့မိတ်ကောင်းစေတဲ့မိတ်ဆွေကောင်းနဲ့ပေါင်းသင်းပါတဲ့မိတ်ဆွေကောင်းနဲ့ပေါင်းသင်းလို့မိတ်ဆွေကောင်းက နောက်ဝင်အောင်ဖြောင်းပြလို့ရှိရင်လည်းပဲဒေါသပြေတတ်ပါတယ်တဲ့ပြောလေတင့်လျော်တာတဲ့တပ်ပါယကထာဒေါသမဖြစ်စေမဲ့တင့်လျော်တဲ့စကားတွေပဲပြောပေးပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်ဒေါသမဖြစ်ကြောင်းစကားတွေပြောမိတာနဲ့ပဲအဲ့ဒီဒေါသတွေပြေပြောက်ကုန်မှလိမ့်မယ်တဲ့ဘုရားစကားတရားစကားမိကောင်းဆွေကောင်းစကားတရားအထုတ်တဲ့စကားတွေတရားနာတဲ့စကားသီလကြောင့်ဒါနကြောင့်နေတာတွေလျှောက်ပြီးတော့ပြောပေးပါတဲ့နောက်တစ်ခါ အဲ့လိုဆိုဒေါသပြောက်လိုက်မယ်တဲ့ယာဘာဒေါသပေကြောင်းကြ6ဝအထကထာအထကထာကဒီ6နည်းပြထားတယ်တဲ့သင်ញင်များစေမိတ်ကောင်းစေပြောလေသင့်လျော်သာယာဘာဒေါသပေကြောင်းကြ6ဝအထကထာဆိုပါ မြတ်စွာဘုရားကနောက်အဲ့ဒီဗျာပါဒဒေါသကောတာဥပနာဟတွေမိမိတဏ္ဍမှာဒီစိတ်အငြင်းမဲတွေအပူတရားအလောင်တရားတွေဖြစ်ပွားလာလို့ရှိရင်ပယ်ဖို့ရလေအင်္ဂုတ္တရနိကေပါပဲတဏှာကညွှန်ကြားခဲ့တယ်ဘယ်လိုညွှန်ကြားခဲ့လဲဆိုတော့မိမိဒေါသထွက်နေတဲ့ပုဂ္ဂိုလ်ကိုတဲ့သူရဲ့ကာယကမှုဝစီကမှုမနောကမှုတွေကြည့်လိုက်ပါတဲ့ကိုယ်အပြုနှုတ်အပြောစိတ်အကြံတွေးတွေကြည့်လိုက်ပါတဲ့အဲ့ဒါလိုကြည့်လို့ စိတ်ကတော့မကောင်းဘူးနှုတ်ကလည်းအပြောကြတယ်ဒါပေမဲ့လည်းသူရဲ့ကိုယ်အပြုမှုကတော့ပါနှစ်သက်စရာပဲခင်မင်စရာပဲသူများအကျိုးကိုဆောင်ရွက်ပေးတယ်ဆိုလို့ရှိရင်တဲ့ရရရရမှလည်းသူကခြေတန်းကကာယကံမြောက်ဆောင်ရွက်တယ်ဘသူအကျိုးပဲဖြစ်စေခြေတန်းကကာယကံမြောက်ဆောင်ရွက်တယ်လူကြီးမိဘတွေကိုလည်းရိုးရဲကန့်ဆိုင်တယ်လူငယ်တွေကိုလည်းလေးစားတယ်အဲ့ဒီအမှုအရာတွေနဲ့ကာယကံမှုရှိလို့ရှိရင်တဲ့ဩသူစိတ်ထားမကောင်းနှုတ်ပြောကဆိုးပေမဲ့လည်းပဲကိုယ်အပြုမှုတွေကကောင်းတယ်ဒါကြောင့်မလို့ လားဒါကောင်းတာလေးကိုပဲကွက်ကြည့်ပြီးတော့ဟိုမကောင်းတာလေးကိုစိတ်ထဲကဖယ်ပစ်ပြီးတော့ကောင်းတာလေးပဲစိတ်ကထားပြီးတော့သူ့ပေါ်ဒေါသပြေပြောက်အောင်ဖြေပြောက်ပါတဲ့ဒါမှမဟုတ်ဘူးဆိုလို့ရှိရင်စိတ်ထားနဲ့ကိုယ်ပြုမှုကတော့မကောင်းနှုတ်ပြောကတော့ချူချူတာတာသူများနားဝင်အောင်ပြောရတယ်သူများအစွန်းအညီစကားမစွန်းမညီတဲ့စကားအပြစ်မကင်းတဲ့စကားမပြောဘူးကိုယ်နဲ့နဲ့ကိုယ်နဲ့စိတ်ကတော့မကောင်းဘူးဆိုလို့ရှိရင်နဲ့မကောင်းတဲ့ကိုယ်စိတ်ကိုဖယ်ထားပါအဲ့ဒါထည့်မစဉ်းစားနဲ့တဲ့ နှုတ်ပြောကိုပဲကြည်ဩသူကတော့ထူးထူးသားသားပြောတတ်တယ်သူများနားဝအောင်ပြောတတ်တယ်သူများစိတ်ချမ်းသာအောင်ပြောတတ်တယ်ဒါကြောင့်မလို့တော်ပါပြီတဲ့လို့အဲ့ဒါလို့ကောင်းတာလေးကွက်ကြည့်ပြီးတော့ကိုဒေါသကိုပြေပြောင်းဖြေပြောက်ပါတဲ့တကယ်လို့များနှုတ်ကလည်းအပြောကြံနဲ့ကိုယ်ကလည်းအပြုတ်မှုရိုင်းဆိုင်ပေါက်ပါတဲ့သို့တော်လည်းပဲစိတ်ထားကတော့ဖြင့်ကောင်းတယ်ဆိုလို့ရှိရင်ဟောသူစိတ်ထားလေးကတော့ကောင်းတယ်စိတ်ထားဖြူစင်ပါရဲ့နှုတ်အပြောကိုပြုဆိုတာသူဟာအလေးအထားဝတိဖြစ်နေတာပဲဒါကြောင့်မလို့ဒါတွေကတော့ ထဲတွင်စဉ်းစားနေစရာမဟုတ်ပါဘူးသူစိတ်ထားလေးကောင်းတာကချစ်စရာလေးပါပဲလို့အဲ့လိုကောင်းခွက်စိတ်ကလေးကိုပဲကြည့်ပြီးတော့မိမိရဲ့သူ့ဘမှာဖြစ်နေတဲ့စိတ်အခုခံလေးဖျောက်ပြလိုက်ပါတဲ့အဲ့လိုဆိုပျောက်ပါတယ်တဲ့ဘုရားရှင်ကနီးမျိုးမျိုးပေးတာဒါဖြင့်မယားစိတ်ထားကလည်းမကောင်းဘူးနှုတ်ပြောကလည်းရိုင်းဆိုင်ကြမ်းတမ်းမောက်မာတယ်ကိုယ်အပြုမှုကလည်းရိုင်းဆိုင်ကြမ်းတမ်းမောက်မာတယ်ဆိုလို့ရှိရင်အဲ့ဒီလူကြဘယ်နဲ့လုပ်ပါမလဲပြိတ္တတို့ တခုမှကောင်းတာမရှိဘူးသူမနောကံကြီးလဲညံ့လိုက်တာဆိုးလိုက်တာဝစီကံကြီးလဲညံ့လိုက်တာဆိုးလိုက်တာကာယကံကြီးလဲညံ့လိုက်တာဆိုးလိုက်တာအဲ့ဒီလူဘယ်နဲ့လုံးလုံးသွင်းပြီးတော့မိမိဒေါသဖြေပြောက်ပါအဲနှလုံးအေးအောင်လို့အရှုံးပေးရမည်နော်ဒါကြောင့်အပြုံးသေးလေးတစ်ခွက်တိုက်လိုက်ဒီလိုမဟုတ်လားอืมအဲ့ဒါမြတ်စွာဘုရားကမိန့်တော်မူတယ်ဒါကြတော့တဲ့သူ့ကိုတနာလိုက်တော့တဲ့တနာလိုက်တော့တဲ့ ဟုတ်တာပဲသူကတနာစရာပဲစိတ်ဓာတ်ကလည်းညံ့နေမကောင်းဘူးနှုတ်ပြောကလည်းညံ့နေမကောင်းဘူးကိုယ်ပြုမှလည်းမကောင်းဘူးမကောင်းတဲ့ကာယနာဝစီကမနောကနေကြီးဖြစ်တော့အဲ့ဒီလူဟာဒီဘဝမှာပဲသူ့မှာအချွေရံလူကြီးလူကြီးရှိပါမလားအဲ့တော့တနာစရာမဟုတ်ဘူးလားသူ့လုပ်ငန်းကိန်းကောအောင်မြင်မှာမလားတနာစရာပဲမဟုတ်လားအဲ့ဒါသူမကောင်းတာကြီးပဲဖြစ်နေတယ်ဆိုတော့တကယ်လို့ကွယ်လွန်တဲ့အခါကျလို့ရှိရင်တမလွန်မှာသူကဒုက္ခတိလားဒုက္ခတိလားအဲ့ဒီကြတော့လေတနာစရာပဲမဟုတ်လားဒါကြောင့်မြတ်စွာဘုရားအဲ့ဒီလူကြတော့တနာလိုက်တော့ အဲ့ဒါတနာလိုက်တယ်ဆိုတော့ကဒေါသပြေပြောက်မသွားဘူးလားမလေးတနာစရာပါသူ့ဘုံကဒေါသထွက်နေလို့ရှိရင်ပိုးပြီးတနာစရာကောင်းတယ်အဲ့ဒီတနာစရာကငါ့ဘာပတ်လာလိုက်မဟုတ်ဘူးလားကိုကသူ့ဒေါသထွက်ပြီဆိုရင်ကိုကတနာစရာမဟုတ်ပေဘူးလားကိုလည်းတနာစရာပဲတနာလိုက်တော့တဲ့နောက်တစ်ခါမြတ်စွာဘုရားကဆက်မိန်တယ်တချို့ကြတော့တဲ့စိတ်ထားကလည်းဖြူစင်တယ်ကောင်းမွန်တယ်တဲ့ နှုတ်ပြောလေးကလည်းချိုသားတယ်ယဉ်ကျေးတယ်တိမ်မွေ့တယ်တဲ့ကိုအပြုမူကလည်းကိုင်ကိုင်ကြိုင်ကြိုင်နဲ့သူများကိုကုညီတတ်သူများအကျိုးဆောင်တတ်တယ်တဲ့ဆိုလိုတာကကာယကံဝစီကံမနောကံသုံးပါးလုံးကောင်းတယ်တဲ့အဲ့ဒီလိုအဲ့ဒီပုံကိုမျိုးကြတော့ဖြင့်ဘာပြောเสียလို့သေးလဲဒေါသအထုဖြစ်ဖြောက်เสียလို့သေးလားသူစိတ်ကြီးလဲကောင်းလို့သူနှုတ်ကြီးလဲကောင်းလို့သူကိုယ်ကြီးလဲကောင်းလို့ဆိုအကောင်းတွေရွေးတွေ့တဲ့အခါကျစိတ်ဆိုးเสียကိုတကွက်မှမတွေ့တော့အဲ့ဒီလူမျိုးကြတော့မြတ်စွာဘုရားကဘယ်နဲ့မိတ်လဲဆိုတော့ အဲ့ဒီဖြေကြောင်ကြီး6မျိုးမှာအမျိုးတိုင်းအမျိုးတိုင်းမှာပဲဘုရားရှင်ကဥပမာလေးပြပြပြီးတော့ထုံးပါတယ်ဒါပေမဲ့ဥပမာပြောနေတယ်ဆိုလို့ရှိရင်ရှင်းနေမှကြောင့်လို့အဲ့ဒီဥပမာလေးမပြောဘူးနောက်ဆုံးဥပမာလေးပြောမယ်ကာယကံဝစီကံမနောကံသုံးပါလုံးကောင်းနေတဲ့ပုံကိုကြတော့တဲ့အဲ့ဒီပုံကိုအာယုံပြုပြီးတော့မိမိစိတ်ချမ်းသာရတာဒေါသပြေပြောက်ရတယ်တဲ့ဘယ်လိုနဲ့ဘာနဲ့လူလဲဆိုတော့အင်မတန်ဝေးလာတဲ့ခရီးကြီးကိုလာပြီးတော့တဲ့လမ်းခရီးအကြမှာ အင်မတန်ကြည်လင်တန်ရှင်းတဲ့ရေကန်ကြီးရေတွေအပြည့်နဲ့တွေ့တယ်အဲ့ဒီရေကန်ရဲ့ကံပုံပုံမှာလည်းပဲအင်မတန်အေးကောင်းတဲ့တစ်ပင်ကြီးတွေနဲ့ဆိုင်ဆိုင်ညို့ညို့မှိုင်းမှိုင်းညို့ညို့ဆိုင်ဆိုင်မုံမို့ကြီးနဲ့ဖြစ်လို့မလို့အေးရိပ်တာကြီးဖြစ်နေတယ်အဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီခီးမှန်လာတဲ့လူကခဏနားလိုက်တယ်အပူငြိမ်သွားတဲ့အခါကျတော့အဲ့ဒီအင်မတန်ကြည်လင်အင်းများတဲ့ရေကန်နဲ့ဆင့်ရေချိုးလိုက်တယ်ရေချိုးလိုက်ပြီးပြီဆိုလို့ရှိရင်ရေချိုးပြီးပြီဆိုအဝတ်ပါလဲပြီးတော့အင်မတန်ရေကောင်းတဲ့အဲ့ဒီတစ်ပင်ကြီးတွေရဲ့အေးရိပ်ခါရအောက်မှာတမေးအိပ်ပါတော့တဲ့မကောင်းမိဘူးလား အဲ့ဒါလိုပဲတဲ့ကာယကံဝစီကံမနောကံသုံးပါလုံးရှုစတဲ့ပုဂ္ဂိုလ်ကြတော့သူ့ကိုအာယုံပြီးပြီးတော့စိတ်ထဲမှာကုသိုလ်တရားပွားပြီးချမ်းသာချမ်းသာပြီးတော့ချမ်းသာနေပြီးတော့တဲ့ဒီကမြတ်စွာဘုရားအရာကိုမချစ်သူထိုဤလူဤစင်ဖြူစိတ်ထားကိုနှုံများကိုစဉ်းစား၍ချေဒေါသပေလောကိုဒေါသဖြစ်မိတဲ့ပုဂ္ဂိုလ်စိတ်ဆိုးမိတဲ့ပုဂ္ဂိုလ်ရဲ့စင်ဖြူစိတ်ထား စင်ဖြူတဲ့စိတ်ထားစင်ဖြူတဲ့ကိုယ်စင်ဖြူတဲ့နှုတ်အဲ့ဒါလေးတွေကွက်ကွက်ကြည့်ပြီးကောင်းကွက်ကလေးတွေကြည့်ပါစင်ဖြူစိတ်ထားကိုနှုံညာကိုစဉ်းစား၍ချေဒေါသပဲလောအကယ်၍များသုံးပါလုံးမင်းမဖြူစင်သောတကယ်လို့များတဲ့သုံးပါလုံးသူ့ကိုနှုတ်တဲ့သုံးပါလုံးမဖြူစင်မှုဆိုရင်သူပင်တဏမြင်မပွားသည်ငါးပါးဒေါသပဲကြောင်းသည် ဒီထဲမှာသုံးပါးလုံးဖြူစင်တဲ့ပုဂ္ဂိုလ်အတွက်ကခြံခဲ့တယ်။ဘာကြောင့်လဲဆိုသုံးပါးလုံးဖြူစင်တဲ့ပုဂ္ဂိုလ်အတွက်ကဒေါသအထုပဲနေစရာကိုမလိုသူ့ဘောဒေါသဖြစ်ကိုမဖြစ်တော့ဘူး။အဲကြောင့်ပဲနေစရာမလိုအဲဘုရားရှင်ကတော့အဲ့ဒါလိုပဲပါတဲ့ကဲဆိုရအောင်။အဲ့ဒီဆောင်ဖို့မှာပါတယ်နော်။ကိုမချစ်သူထိုးသည်လူဤသင်ဖြူစိတ်ထားကိုနှုတ်များကိုစဉ်းစားရွေးချယ် ဒေါသပေလောအကယ်၍များသုံးမလုံးပင်မဖြူစင်သောဥပင်တနာမြင့်မပွားသည်ငါးပါးဒေါသပေကြောင်းသည် င်ဒေါသပယ်ကြောင်းဖြစ်တဲ့တရားလေးတွေသိထားပြီးတော့မိမိစိတ်ကိုမိမိပြုပြင်လို့ဒေါသဆိုတဲ့အငြင်းမဲ့မှုရင်ချမ်းသာတာပဲအခုဒီမဟုတ်ဆုံးမှချမ်းသာသလားမချမ်းသာဘူးသာကောင်ကလည်းမရဘူးမရဘူးဒါကြောင့်တခြားကြောင့်မရတာမဟုတ်ဘူးအဲဟုတ်ကအမင်္ဂလာကောင်တွေ့ရလို့မရတာပဲနဲ့စိတ်ဆိုးမှန်ဆိုးနဲ့ဒီလိုနဲ့ပဲပြန်လာပြန်လာတော့စတဲ့ကမရတော့သူဟာအချင်းကောင်အောင်တော့မလိုက်တော့ဘူးဒီနေ့တော့မရပါဘူးသေချာပါပြီဆိုပြန်လာတဲ့အခါကျတော့ဟိုရှင်ဘုရားကလည်းပဲဆုံးခံလို့ရွာဒိတ်ကဆုံးသတ်တရားမှာဆုံးပါစပြီလို့ ရှုမှတ်မှုကလေးနဲ့ပြန်လာတာနဲ့သောကတွေ့တယ်ပြီးတော့ဟောတွေ့ပြန်ပြီဒီအမင်္ဂလာကောင်မတွေ့ကြမှာဘူးဆိုမှတွေ့တယ်ကဲဒီလောက်တောင်ဟာသွားရောက်ဟဲ့ဒီခွေးတွေနဲ့ရှုတိုက်လိုက်ရှုရဲရှုရဲဆိုခွေးတွေလိုက်အဲ့ဒီကြတော့မှဟိုရှင်မြတ်ကလည်းပဲသိပြီးတော့အာပြေးလိုက်တာတပိတ်တွေတခြားလဲလဲအကွဲကွဲနဲ့နောက်ဆုံးမတတ်တာတဲ့အခါကျတော့နိယတက်ပြန်တက်ပြေးရကြောင်းကျိုးမမြင်မိုက်မောင်ဝင်စိတ်ရှင်ဖြစ်စီတာတဲ့အကြောင်းကျိုးအကောင်းဆုံးအမှန်မှန်မှန်ကို ဒေါသဝင်လာရင်ဒီအမြင့်မဲဝင်လာရင်ဘယ်တော့မှခွဲခြားလို့ကိုမရတော့ဘူးဒါနဲ့စစ်မှန်မတက်သွားတဲ့အခါကျတော့စစ်ပင်ခွာကြအရှင်မြတ်ကရောက်နေပြီတော်သေးတာသူဟာကြောက်ကြောက်နဲ့တက်ရလို့နဲ့သူကမြန်မြန်ရောက်သွားသာမန်တက်ရမယ်ဆိုလို့ရှိရင်ဒီဘုန်းကြီးတစ်ပင်တက်ကလည်းသူကအလေးချိန်ရှိမှမဟုတ်ပါဘူးရောက်မှမဟုတ်ဘူးဒါနဲ့တစ်ပင်ချင်းကခွေးတွေကပဒက်ရပဒက်ရပြီးတော့လှန်လှန်ခုံးနေတစ်ပင်ကမြင်တော့မမီဘူးဒီတိုင်းကမဟုတ်ဆိုက အေဂတိတထရအေဂတိကလည်းပဲမသိနိုင်လို့မလို့တန်လန့်ကြမုတ်သောကမြားတဲ့ပြစ်တော့ယဟန်တော်ရဲ့ခြေတစ်ဖက်ကိုသွားမှန်သွားမှန်လိုက်တဲ့အခါကျတော့ယဟန်တော်ကသင်္ကန်းကိုထိမ့်ကင်ထားရကအဲ့ဒီထားတဲ့လက်ကခြေတော့ကိုသွားကုတ်ပြီးတော့မလိုက်မိမလိုက်မိတာနဲ့သင်္ကန်းကတခါတည်းလန်ပြီးကျသွားသင်္ကန်းကအောက်ကျသွားတဲ့အခါကျတော့အောက်ကမော့ကြည့်နေတဲ့မုတ်ဆိုးပေါ်သင်္ကန်းကသွားအုပ်မိအုပ်မိတာနဲ့ခွေးတွေကဟာ အပေါ်တက်သွားတဲ့ဝါဝါဖုံးကြီးတော့ဝါဝါကောင်တော့အောက်ကျလာခဲ့ဆိုပြီးတော့ဝိုင်းကြိုက်လိုက်ရဘသူကြိုက်မိလဲအဲမဟုတ်ဆိုးကြိုက်မိလဲအယိုးတခြားအသားတခြားဖြစ်သွားတဲ့အခါကျတော့သိပြီပေါ့အဲ့ဒီကကြတော့မှယဟန်တော်အင်းမဟုတ်ဆိုးတော့သွားကြပေါ့တနာစရာပဲဒါဒီလိုဆိုလို့ရှိရင်တော့ငါတော့ဒီတိုင်းနေရင်တော့ပြန်ဆင်းနိုင်မှာမဟုတ်ဘူးခွေးတွေကိုခြောက်လိုက်အောင်မှာပဲဆိုပြီးဘောကတိတ်တန့်ရောက်ကလေးချိုးပြီးတော့ခွေးတွေနှမ်းပစ်လိုက်တယ် လှမ်းကြည့်လိုက်တော့မှခွေးတွေကအောက်မှာမဲကြိုက်နေရကနေပြီးတော့တကန်းရောက်နေပေါက်တာတွေ့တော့အပေါ်မော့ကြည့်လိုက်တော့ယဟန်သွားတွေ့သွားတွေ့တော့မှဟင်းဘုံကြီးကအပေါ်ပါပါလားဟာဒုကြိုက်တာကဒုအရှင်ဖြစ်နေပါပဲလေခွေးတွေကအဲ့လိုသိပြီးဒီအခါမှတော်တဲ့ထွက်ပြေးကြထွက်တာခွေးတွေကတော်တဲ့ထွက်ပြေးတဲ့အခါကျတော့မှပဲယဟန်တော်ကအောက်ပြန်ဆင်းလာသူ့သင်္ကန်းသုတ်ပြဲနေတာကောက်ပတ်ပြီးတော့ထွက်သွားရတယ်အဲ့ဒီမုံဆိုကအဲ့ဒီနေရာကသုတေပြီးတဲ့နောက် သူဘယ်ရောက်ပါလိမ့်မတောက်တိန်တာလားယာမာလားဒုတိယဟမ်မိုးတော့ညောတာပဲမိုးညောတယ်ရောက်တော့ပဲရောက်တော့ဇောက်ထိုးဖြစ်နေတယ်နော်မိုးတော့ညောတယ်ဇောက်ထိုးဖြစ်နေဒါကြောင့်မလို့ဇောက်ထိုးမိုးညောတယ်နော်အဲ့ဒါငရဲရောက်သွားရတယ်တဲ့ဒေါသကိုလက်ခံသိမ့်ပိုက်ထားတယ်ဆိုလို့ရှိရင်ပစ္စုပန်ကာလမှာလည်းပဲအခုနပြောတဲ့မကောင်းညို့တွေရတယ်အိယာဆင်းရဲ ထွေရနဲ့ရုပ်လည်းမလှပါဥစ္စာထုံးကျုံအများမုံမှောက်အောင်ဤရှိပြဒါတွေလည်းရတမလွန်ရောက်ပြီဆိုတော့လည်းမကောင်းတဲ့ဒုက္ခတိဘဝကြာရောက်ရကြာရောက်ရတယ်တဲ့ဒါဟာဘာကြောင့်လဲဆိုတော့မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းညင်မဲတဲ့စိတ်ဝင်လာပြီဆိုတော့အဲ့ဒီညင်မဲတဲ့စိတ်ကြောင့်အကြောင်းအကျိုးကိုမသိနိုင်မမြင်နိုင်လို့ဒါတော့ညင်မဲတဲ့စိတ်ဆိုတာဟာအကြောင်းမရှိဘဲနဲ့မဟာပြမကြီးကထဲ့သွင်းပေးလိုက်တာလားဘယ်လိုလုပ်ပေါ်လာတာလဲ အကြောင်းတိုက်ဆိုင်လို့ဖြစ်လာတာမဟုတ်လားအကြောင်းတိုက်ဆိုင်လို့ဖြစ်လာတဲ့တရားတွေမှာဖြစ်လာပြီဆိုလို့ရှိရင်နောက်ကဘာကပ်ပါလာမလဲအပြစ်ကပ်ပါတယ်မဟုတ်လားအဲ့ဒါသူတည်မြဲလားမတည်မြဲဘူးလားမတည်မြဲဘူးဆိုတော့ဒီဒေါသကိုဖြစ်ပြီးပြတ်တတ်တဲ့ဒေါသကိုနောက်ထပ်လည်းပြန်ဖြစ်မလာအောင်အခုဖြစ်နေတာလည်းပဲပြတ်သွားအောင်လုပ်လို့မရဘူးလားအဲ့ဒီတော့စဉ်းစားကြည့်ပါဒေါသဆိုတာအကုသိုလ်စိတ်အမြင့်မဲ့ ဒီစိတ်ညစ်မဲ့ဟာဆင်ញင်နှလုံးသွင်းတတ်မှုယောနိတော်မနတိကာရကြောင့်ဖြစ်လာလားဆင်ញင်နှလုံးမသွင်းတတ်မှုအာယောနိတော်မနတိကာရကြောင့်ဖြစ်လာလားအဲနှလုံးမသွင်းတတ်တဲ့အာယောနိတော်မနတိကာရကြောင့်ဖြစ်လာဆိုတော့ဒီစိတ်ဒီဒေါသစိတ်ဟာစိတ်ကြောင့်ဖြစ်တာပဲမဟုတ်ဘူးလားစိတ်ကြောင့်ဖြစ်တယ်သိကြရလားဟောမြစ်ထဲမှာလေလေးတစ်ခုတိုင်လေးစိုက်ပြီးတွန်းနေကြည့်တာလားမြစ်ရေအစည်းတန်လို့မလို့လေလေးပါသွားပြီမြစ်ထဲမျောပါသွားပြီတွေ့ကြလားအဲတွေ့တယ်နော် ကိုင်းအဲ့ဒီလေလေးဆယ်ရင်နဲ့ဟယ်လီကော်ပတာနဲ့သွားထွင်မလားဘာနဲ့ဆယ်မလားဟောနောက်လေတစ်စင်းနဲ့စီးပြီးသွားလိုက်ပြီးအောင်လိုက်တော့မိပြီဆိုတဲ့အခါကျအဲ့ဒီလေလေးဆယ်ပြီးယူခဲ့မဟုတ်ပေဘူးလားမရပေဘူးလားကိုင်းစိတ်ကြောင့်ဖြစ်တဲ့ဒီစိတ်အငြိကြီးကိုဘာနဲ့ဆေးမလို့ရေးနဲ့ဆေးအောင်သိကြလားစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောဆေးလျောစိတ်ဖြစ်ပင် ရုပ်ကြောင့်ဖြစ်ပေါ်ရုပ်ကြေးညှောဆေးလျော်ရုပ်ဖြစ်ပင်မဟုတ်ဘူးလားဓမ္မယုံထဲမှာခဏမသိတဲ့ခြေတော့တင်နဲ့တက်လာလို့မလို့ဓမ္မယုံမှာပေးကြနေတယ်ဆိုတော့တက်တာကိုစိတ်နဲ့စင်စေစင်စေပြောင်းစေပြောင်းစေလို့စိတ်ထဲကလည်းစင်နေလို့ရမလားဘယ်လိုမှရမလို့အဲ့တော့ရုပ်မှတင်တဲ့ခြေညှောကိုရုပ်နဲ့ဆေးရမဟုတ်ဘူးလားစိတ်မှတင်တဲ့ခြေညှောကို စိတ်ကြောင့်ဖြစ်ပေါ်စိတ်ကြေညောစိတ်လျောစိတ်ဖြင့်ပင်စိတ်ကြောင့်ဖြစ်ပေါ်စိတ်ကြေညောစိတ်လျောစိတ်ဖြင့်ပင်ရုပ်ကြောင့်ဖြစ်ပေါ် ရုပ်ကြေညောသိလျောရုပ်ဖြင့်ပင်ရုပ်ကြောင့်ဖြစ်ပေါ်ရုပ်ကြေညောသိလျောရုပ်ဖြင့်ပင်ရေကြောင့်ဖြစ်ပေါ်ရွှွန့်ကြေညော ဖေးလျော်ရေးဖြင့်ပင်ရေကြောင့်ဖြစ်ပေါ်ရှင်ရေညောဖေးလျော်ရေးဖြင့်ပင် ဘုရားရှင်ကနီးတွေပေးထားတယ်အဲ့ဒီနီးတွေကိုကိုကလိုက်နာပြီးတော့သုံးမယ်ဆိုလို့ရှိရင်အဲ့ဒီစိတ်အညစ်အကြေးမပြောင်းနိုင်ဘူးလားပြောင်းနိုင်တယ်ဆိုချမ်းသာမလားဆင်းရဲမလားအဲ့ဒါပြောင်းနိုင်တယ်ပြောင်းနိုင်တယ်လို့ပြောင်းနေတယ်ဆိုလို့ရှိရင်ရုပ်နဲ့စိတ်မလားစိတ်နဲ့စိတ်မလားလေမျောတော့လေနဲ့လိုက်ရမယ်မဟုတ်ပေဘူးလားဇလေနပကတံပါပံဇလေနပကတံပင်ကံဇလေနေဝဝိတုဇတိစိတ်တင်နာပကတံပင်ကံစိတ်တင်နေဝဝိတုဇတိ ဇလေနာရေကြောင့်ဝါရေသည်ပကတံပြုအပ်သောပါပံပင်ကံညွန်သည်ဇလေနေဝါရေဖြင့်သာလျှင်ဝိတုဒ္ဓတိစင်ကြနိုင်၏ရေကြောင့်ကျွညွန်နေဖြစ်လာတယ်တဲ့အဲ့ဒီကျွညွန်နေဖြစ်လာတော့အဲ့ဒီကျွညွန်နေလူရင်အဲ့ဒီရေနဲ့ဆေးတော့မပြောင်းဘူးလားပြောင်းတယ်တဲ့စိတ်တင်နာစိတ်ကြောင့်ဝါစိတ်ဒီပကတံပြုအပ်သောပါပံမကောင်းမှုသည်စိတ်တင်နေဝါစိတ်ဖြင့်သာလျှင်ဝိတုဒ္ဓတိစင်ကြ၏ စိတ်အထာမတလို့မလို့ဖြစ်ပေါ်လာတဲ့မကောင်းမှုဟောတဲ့အကုသိုလ်အညစ်အကြေးဟာလည်းပဲတဲ့။ဘာနဲ့သာစင်ကြယ်တယ်လဲ။စိတ်နဲ့သာလည်းစင်ကြယ်နိုင်တယ်တဲ့။ဇလိနာပကဒံပင်ကံဇလိနေဝဝိတုဇတိစိတ်တင်နာပကဒံပါပံစိတ်တင်နေဝဝိတုဇတိ။အဲ့ဒါလူရင်းကစိတ်တစ်လုံးလူရင်းပဲ။ မဟုတ်ဘူးလားဒီစိတ်တလုံးကိုအသုံးချတတ်တယ်ဆိုလို့ရှိရင်ချမ်းသာတယ်အသုံးမချတတ်ဘူးဆိုလို့ရှိရင်ဆင်းရဲတယ်ဒီစိတ်တလုံးကိုနိုင်အောင်ထိနိုင်ရင်ချမ်းသာတယ်နိုင်အောင်မထိနိုင်ရင်ထိနေဆိုတာကအလေးအကျင့်လုပ်ပြီးရင်မရဘူးလားအလေးအကျင့်လုပ်ပြီးရင်ရတယ်အလေးအကျင့်မလုပ်ရင်တော့မရဘူးလိုတဲ့အခါကျမှထထင်းလို့ကတော့မရဘူးမူလတည်းကလေ့ကျင့်ထားရဒါကြောင့်ရေကြောင်းညွန်ပြေထွန်းညွန်ညစ်လဲစင်လက်ရေကြောင်းသွေမထောင်ဘူး စိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလဲသိလျော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည်အဲ့ဒီစိတ်ကြီးညောခေါ်တဲ့ကိလေသာအငြိအကျေးစင်ကြယ်မှုကိုရောမစင်ကြယ်မှုကိုရောမိမိကသာဖန်တီးတာပဲတဲ့တုတ်တီအတုတ်တီပစ္စတ္တနင်ညောအညာဝိတောရေအညောတဘာသောပုဂ္ဂိုလ်ဒီအညာတဘာသောပုဂ္ဂိုလ်ကိုနဝိတောရေစင်ကြယ်အောင်လုပ်မပေးနိုင်ဘူးတဲ့ ဘယ်သူကဒါဘယ်သူကိုလှုပ်ပေးနိုင်တယ်လဲမိမိကသာလည်းမိမိစိတ်ကိုစင်ကြအောင်လှုပ်ပေးနိုင်တယ်မဟုတ်လားသူတို့ဘာကလာလှုပ်ပေးနိုင်မှာမလားမလှုပ်ပေးနိုင်ဘူးတဲ့စင်မစင်ကိုကိုပင်ဖမ်းပြုသူမပြုသည်စင်မှုကိုမာတာဝန်ဒီအဲ့ဒီဆောင်ဘုတ်ထဲမှာပါတယ်ဒီအောင်ဆောင်ဘုတ်စိတ်ညစ်စိတ်ကြေစိတ်ဖြင့်ဆေးဆိုတာဆိုလိုက်ဆိုရေကြောင့်ညွန်ဖြစ်ထိုညွန်ညစ်လေ စင်လေးရေကြောင့်သွေးမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြေးညောလဲသိလျော်စိတ်ပင်စင်မစင်ကိုကိုယ်ပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည် ကြော်ကြလို့တရားထိုင်တဲ့10မိနစ်နဲ့ပေါင်းလိုက်ရင်ဟောချိန်2နာရီပဲအဲ့ဒါ2နာရီကြိုက်ပြီးတော့ဟောရတာပဲနောက်နောက်တရားဝဲတွေလည်းဒီစာရွက်တွေပြန်ယူခဲ့ကြအဲ့ဒါလိုပဲဝိပဿနာနဲ့ရှင်းငါရှင်းငါတွဲကတွဲကဟောရမှာပဲဝိပဿနာနဲ့စိတ်ထားဖြူဝေချမ်းသာရေးနဲ့တွဲအောင်ဟောရမှာဒီတော့ မိမိတို့တဏ္ဍာမှာစိတ်အငြင်းမဲတွေဝင်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်အငြင်းမဲတွေဝင်ခြင်းကြောင့်ဆင်းရဲတယ်အဲ့ဒီဆင်းရဲကိုချမ်းသာအောင်ဆိုရင်စိတ်နဲ့ပဲပြုပြင်ရမှာပဲအဲစိတ်နဲ့ပြုပြင်ရအောင်ဆိုပြီးအဲ့ဒီနီး6ပါးပေးထားတယ်အဲ့ဒီနီး6ပါးအတိုင်းပြုပြင်မရကြတခုမှပြုအဲ့ဒီကအလွယ်ဆုံးနည်းကတော့ဝိပဿနာရှုမှတ်ခြင်းအပြင်စိတ်အငြင်းကျဆင်ကြအောင်ဆွေးတဲ့နေ့ဟာဒါအလွယ်ဆုံးနည်းပဲဘာမှဆင်ញဲဆင်ញဲစဉ်းစားနေစရာမလိုဘူးပညာဘုဒ္ဓတာသာဘုဒ္ဓတာတွေပြုရှားဖွေနေစရာမလိုဘူးအသာပေါ်ရပေါ်ရတရားကိုပေါ်ခိုက်ပေါ်ခိုက်မှရှုယုံမယ် ရုပ်တရားပေါ်ရတရားကိုပေါ်ခိုင်းမှရှုနာနဲ့ကပေါ်ရတရားကိုပေါ်ခိုင်းမှရှုအဲ့ဒါလိုရှုလို့ရှိရင်ရှုတိုင်းရှုတိုင်းဟာအရှုကအာယုံပေါ်မှာစိတ်ကလေးစိုက်ပြီးတည်ငြိမ်နေပြီဆိုလို့ရှိရင်ဝိပဿနာညာအထူးခြားမဖြစ်တော့မှပဲစိတ်ထဲမှာကိလေသာအငြင်းအကျင်းမဝင်တဲ့အတွက်အမှန်တန်ချမ်းသာတယ်ဒါကြောင့်မို့ဝိပဿနာတရားကိုအာထုတ်ဖြစ်အောင်ကြူးကြူးစားစားပွားများအာထုတ်နိုင်ရတဲ့ဖြင့်မိမိတို့တဏ္ဏမှကိလေသာအငြင်းမဲ့တရားတွေကိုစင်ကြယ်သွားအောင် အနိစ္စ ानु ပဒနာညာဒုက္ခ ानु ပဒနာညာအနတ္တ ानु ပဒနာညာတို့ဖြင့်ပယ်ရှားနိုင်၍နောက်ဆုံးမှာမဲ့ညာဖူညာနဲ့အမြင့်ပြပယ်နိုင်ပြီလေနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေယနေ့ယခုတတိတော်တို့ပြုစုရသောဌာနကုသိုလ် သီလကုသိုလ်ဘာဝနာကုသိုလ်တရားနာရသောဓမ္မတဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်ဝေယဝိဇ္ဇပြုရသောဝေယဝိဇ္ဇကုသိုလ်ဤကုသိုလ်စုစုကြောင့်တတိတော်တို့သည်မိမိတို့ဤစိတ်အစဉ်၌ ကိလေသာအငြင်းအမဲတို့မဝင်လာအောင်တားဆီးနိုင်ခြင်းဝင်လာသည်ရှိသောစင်ကြယ်အောင်ကျော်သေးနိုင်ကြသဖြင့်ကိလေသာဟုသမျှတို့လုံးဝချုပ်ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါလိုကုန်၏အရှင်ဘုရား ဤကောင်းမှုအစုစုဤအဖို့ဘာကကိုလည်းမိဘဘိုးဘွားတရားသမားမှစ၍အလုံးစုံသောတတ္တဝါတို့အားမျှပေးဝေပါကုန်၏အလုံးစုံသောတတ္တဝါတို့သည်ဤကောင်းမှုအစုစုဤအဖို့ဘာကကိုတတိတော်တို့နှင့် ထတ်တူထမြရကြ၍ကိုယ်စိတ်နှပြကျမ်းမာချမ်းသာကြပါစေကုန်သတည်းသူ့ပမာ မကောင်းတဲ့စိတ်ထားတွေမိမိတဏ္ဍာမှာမဝင်အောင်ဖြေပြောရမယ်တဲ့တချို့ကြတော့လဲစိတ်ထားလဲကောင်းပါရဲ့နှုတ်ပြောလဲကောင်းပါရဲ့သုသာဘရဲ့ဒါပေမဲ့လည်းပဲကိုယ်ပြုမှုကြတော့ရင်ရင်စင်စင်ကြံ့ကြံ့တဏ္ဍာအလေးအထားရပြုတတ်တာတွေရှိတယ်ဒါတွေဆိုလို့ရှိရင်လည်းအဲ့ဒီမကောင်းတဲ့ကိုယ်ပြုမှုကိုဖယ်ထားလိုက်မကြည့်နဲ့တဲ့မကြည့်ပဲနဲ့သူရဲ့စိတ်ထားနဲ့နှုတ်ပြောကိုပဲကြည့်ပြီးတော့ဩစိတ်ထားကလည်းအမတန်မုံမြတ်တန့်စင်တာပဲနှုတ်ပြောကလည်းချူချူသားသားပဲကိုယ်အမြုပ်ဘူးလားသူ့အလေးကျင့်မှုလို့ဒီလိုဖြစ်နေတာပဲဆိုပြီးကောင်းကွက်ကိုကြည့်ပြီးသူ့ပေါ်မှာယောနိဗမနာတိကာရထားတယ် အစရှိသည်ဖြင့်ဘုရားရှင်ကညွှန်ကြားခဲ့ကိုမချစ်သူထိုသည်လူဤရှင်ဖြူစိတ်ထားကိုလုံးများကိုစဉ်းစား၍ချက်ဒေါသပဲလောအကယ်၍များသုံးပါလုံးပင်ပြုတန့်စင်တော်အကယ်၍များသုံးပါလုံးပင်မပြုစင်မှုသူပင်တဏမြင်မပွားသည်ငါးပါးဒေါသပဲကြောင့်သည်တဲ့ တချို့တချို့ပုဂ္ဂိုလ်ကြတော့တဲ့ကိုနှုတ်စိတ်သုံးပါလို့မကောင်းဘူးတဲ့စိတ်ကလည်းစိတ်ထားလည်းညံ့နေသူမသူများကသာအမနာပါပြောဖို့ပဲစိတ်ကူးနေတယ်သူများကဖြည့်စုကိုပဲစိတ်ကူးနေနှုတ်ပြောကလည်းသူများပေါ်အစွန်းကြီးတဲ့အပြစ်မလွတ်တဲ့စကားတွေပဲပြောနေတယ်ကိုပြုမှုကလည်းသူများကိုမောင်းမောင်းမမရိုင်းဆိုင်ဆိုင်ပြုမှုတယ်ကိုနှုတ်စိတ်သုံးပါလို့လုံးဝမကောင်းဘူးတဲ့အဲ့ဒီပုဂ္ဂိုလ်ကြတော့ကောင်းွက်ကိုရှာလို့မတွေ့တော့ဘူးတဲ့ဒါမျိုးဖြစ်တတ်တယ်တဲ့ကောင်းွက်ရှာမတွေ့တာနဲ့အာဒီပုဂ္ဂိုလ်တက်လူဆိုးပဲလူညစ်ပတ်ပဲလူယုံညံ့ပဲလို့သဘောမထားရဘူးတဲ့တနာရတယ်တဲ့ဩကာယကမ္မစီကမနောကသုံးပါလုံး မကောင်းတဲ့ပုဂ္ဂိုလ်ပဲဒုစရိုက်တွေသူရောနေတဲ့ပုဂ္ဂိုလ်ဒီဘဝမှာလည်းသူမချမ်းသာကြာဘူးနောက်နောက်မှာလည်းဒုတိဘဝတွေပဲရပြီးတော့သူမချမ်းသာပဲဖြစ်အောင်ပါပဲတနာစရာပုဂ္ဂိုလ်ပဲလို့ဒီလောက်ပဲသဘောထားရမယ်တဲ့အမှန်တန်ယုံညံ့တဲ့ပုဂ္ဂိုလ်မြင့်တဲ့ပုဂ္ဂိုလ်အစိုက်တည်းချင်းဒီလိုသဘောမထားရဘူးတဲ့အဲ့ဒါဟာယောနိလောမနတိကာရပဲအဲ့ဒါလို့အစကအရာရာအခြေအနေတိုင်းအကြောင်းရပေါ်တိုင်းပုဂ္ဂိုလ်တိုင်းပေါ်မှာတင့်တဲ့အောင်နှလုံးသွင်းမှုခေါ်တဲ့အကောင့်မဲ့ကာရကြည့်ပြီးတော့ဆင်ញံသုံးသတ်တဲ့ယောနိလောမနတိကာရ ထားနိုင်ပြီဆိုလို့ရှိရင်မိမိစိတ်ချမ်းသာတယ်မိမိတဏ္ဍာမှာလောဘဒေါသမောဟမာနအိဒါမစ္စယဆိုတဲ့အငြိအကျေးတွေမဝင်ဘူးမဝင်တဲ့အတွက်မိမိစိတ်ဟာယဉ်ကျေးတယ်ယဉ်ကျေးတဲ့အတွက်လည်းချမ်းသာတယ်တဲ့ဒါကြောင့်ဒီနေ့တရားနာပရိသတ်လည်းပဲအခုပြောခဲ့တဲ့အတိုင်းတင့်နေအောင်နှလုံးသွင်းမှုအခြေအနေရအပေါ်မှာအကောင်းဘက်ကကြည့်ပြီးတော့ကုသိုလ်ဖြစ်အောင်နှလုံးသွင်းမှုအကြောင်းမှန်လမ်းမှအဖြစ်နှလုံးသွင်းမှုတင့်နေအောင်ဆင်ခြင်နှလုံးသွင်းမှုဆိုတဲ့ယောနိတော်မနဒီကာရလက်ကင်ထားနိုင်ရတဲ့ဖြင့်အမြဲတမ်းပုဂ္ဂိုလ်တိုင်းပေါ်အခြေအနေရအတိုင်းပေါ်အကြောင်းအရာရအတိုင်းပေါ်မှာ ကျေနပ်နှစ်သိမ့်တဲ့သဘောကုသိုလ်တရားတွေဒါဖြစ်ပြီးတော့အဲ့ဒီကုသိုလ်တရားတွေကမှတစ်ဆင့်အကောင်းဆုံးစိတ်ညစ်စိတ်မဲတွေကိုပယ်နိုင်ရာစိတ္တဝိပဿနာတရားကိုကြိုးကြိုးစားစားပွားများအထုနိုင်ရသဖြင့်မိမိတို့လိုရှိရတဲ့မဲ့ညာဘုံညာနဲ့နိဗ္ဗာန်နှင်းများစွာမျက်မှောက်ပြုနိုင်ရပါစေ။အဲလိုက်ကြရအောင်နော်။မြောက်ရအောင်။ယနေ့ယခု တိတော်တို့ပြုစုရတော့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားနာရသောကုသိုလ်တရားဟောရသောကုသိုလ်ဝေယဝိဇ္ဇာဆောင်ရွက်ရသောကုသိုလ်